ဓမ္မစကြာပါဠိတော်လေးကိုကင်ထားပါเนาะအဲဒီမှာအဲ့ဒါဆိုရင်တော့ပိုးမြင်လွယ်တရားနာဘုရားကသူတို့ကောင်းတရားတွေကျင့်ကြထုတ်တဲ့အခါမှာအစွန်းနှစ်ဖက်ကိုရှောင်ပြီးတော့မေဇီမာပရိပဒမဂ္ဂင်၈ပါးလမ်းစဉ်ကိုကျင့်ရမယ်ဒီလိုမိန့်ထားတယ်ဟုတ်ဗျာ စွန်းတစ်ဖက်ကိုရှောင်းစွန်းတစ်ဖက်ဆိုတာစိတ်ကို အပြောင်းအောင်နဲ့နေတယ်စိတ်ကို ပြောင်းအောင်ထားတာပေါ့ဒါလည်းစွန်းတစ်ခုနောက်စွန်းတစ်ခုကတော့ခန္ဓာကိုယ်ယူပင်ပန်းအောင်လုပ်တော့ပင်ပန်းအောင်လုပ်ရင်ဒီခန္ဓာကိုယ်ထဲမှာရှိတဲ့အတ္တကဝိညာဉ်ကောင်လေးကကိုယ်ဒုက္ခမှပြီးတော့ဒါမျိုးယူဆပြီးတော့ ဒီအတ္တကောင်ဝိညာဉ်ကောင်လေးထိန်ထားတဲ့နေထိန်အောင်ပင်ပင်ပင်ပန်းမှကျင့်တော့အဲ့ဒီမှာဘုန်းကြီးတို့ဖရာတော့မဂ္ဂင်၈ပါးလမ်းစဉ်ဒါကိုမေဇိပါပရိပရာခေါ်တယ်ပြောစိတ်ကိုပြောမထားဘူးပြောကြအောင်လည်းမနေဘူးစိတ်ကိုခန္ဓာကိုယ်ပင်ပန်းမှ ကျင့်တဲ့ကျင့်မျိုးလည်းမလုပ်ဘူးအဲ့ဒီနှစ်ခုရဲ့ဂျာနော်ဘုန်းကြီးကဂျာဆိုတာကိုမဇ္ဈိမပရိပဒါသွားဖွင့်တာတကယ်တော့မဟုတ်ပါဘူးဟိုအပြောအာယုံအစွန်းဆိုတဲ့အစွန်းပဲလည်းမလိုက်ဘူးပင်မမခဲခဲခဲကျင့်တဲ့အစွန်းဆိုတဲ့အီပဲလည်းမလိုက်ဖက်နဲ့မဂ္ဂင်၈ပါးလမ်းစဉ်နဲ့အညီအာနာပါနအထုတ်ပြီးတော့ဘုရားရှင်ကဘုရားဖြစ်သူရောက်ခဲ့တယ်ဆို တထာဂတိနာဘိတံဗုဒ္ဓဆိုတဲ့ဘုရားဘုရားဖြစ်ကြောင်းဝန်ခံလိုက်တာပဲအဲ့တော့သူဒီလိုဘုရားဖြစ်အောင်ဘာနဲ့ကျင့်ခဲ့လဲဆိုမစ္စည်းမပရိပရာမဂ္ဂေရှပါလမ်းစဉ်နဲ့အညီငါဟာသူတို့ကောင်းတရားကြီးကျင့်ကြအထောက်ခဲ့တယ်ဒါကိုတရားဝင်ပြောတာပါပဲအဲ့ဒီမဂ္ဂေရှပါလမ်းစဉ်ဟာဘာတွေလဲဆိုတော့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပ ပညာမဂ်ခင်2ပါးသမ္မာဝါစာသမ္မာကမ္မတာသမ္မာစီဝသီလမဂ်ခင်3ပါးသမ္မာဝါယမသမ္မာတတိသမ္မာသမာဓိသမာဓိမဂ်ခင်3ပါးပေါ့ဒါဘုန်းကြီးတို့ပြောခဲ့ပါပြီအဲတော့တရားထုတ်တဲ့ခါကျရင်ဘာတွေအခြေခံလိုအပ်တယ်လဲဘာတွေကစပြီးလိုရမလဲမေးရင်အခြေခံ တရားတွေနဲ့ပြည့်စုံဖို့လိုတယ်အခြေခံတရားတွေကဘာလဲဆိုတော့ကမ္မတက္ကရတမဒိဋ္ဌိကံကံရဲ့အကျိုးကိုယုံကြည်လက်ခံတဲ့ဉာဏ်ပေါ့နော်တရားအရင်ကရှိတဲ့ဉာဏ်မျိုးရှိရမယ်ကောင်းတာလို့ကောင်းကျိုးရမယ်ဆိုးတာလို့ဆိုးကျိုးရမယ်ဒီခံချက်ကလေးကလည်းရှိမှနောက်ပြီးတော့သီလကလည်းပြည့်စုံမှနော်အဲ့ဒါဘာဝနာအပ်ထုတ်ပြီးရှေ့ဖို့က ပြည်စုံရမယ်အခြေခံကျင့်ဝတ်တရားတွေပဲဒီတစ်ချက်ပြည်စုံရမယ်ဒါနဲ့ပြည်စုံဖို့ဘုန်းကြီးတို့မနေ့ကဘုန်းကြီးတာမချန်ကပြောငါ့ဘုရားလက်ထကမထင်မရှားတဲ့ရဟန်းတစ်ပါးလည်းဒီကြောင်းတရားနဲ့ပြည်စုံရင်တရားထုတ်နိုင်တယ်ဟောတာလေပြီးတော့ဘာကြီးကယဟန်တို့ရှင်ဩတ္တိယယဟန်တို့ဒီယဟန်တွေကိုဘုရားကသူတို့ကမြတ်စွာဘုရားဒီလိုတရားထုတ်ပြီးနေကြပါတယ်တရားကိုလိုရင်းတူရှင်ဟောပါ ဒါကိုပြောတယ်လျှောက်ကြတယ်ပေါ့မြတ်စွာဘုရားကကောင်းပြီအဲ့ဒီလိုဆိုရင်จิตာယံတို့ဒီကမ္မကရတမ္မကမ္မတက္ကတတမ္မဒိဋ္ဌိနဲ့လည်းပြည့်စုံမယ်ကမ္မတက္ကရတမ္မဒိဋ္ဌိဆိုတော့ခုနကမဂ္ဂင်ရှင်အဲ့ဒါတမ္မဒိဋ္ဌိမဂ္ဂင်ပဲတမ္မဒိဋ္ဌိကမနေ့ကပြောခဲ့ပြီ၅မျိုး၆မျိုးရှိတော့ပထမဆုံးကမ္မတက္ကရတမ္မဒိဋ္ဌိကံကံရဲ့အကျိုးကိုကံကံရဲ့အကျိုးကိုယုံကြည်တဲ့လက်ခံတဲ့ ဉာဏ်မျိုးရှိရမယ်ပြီးတော့သီလအခြေခံပြည့်စုံရမယ်ဒါကိုမူလမူလအခြေခံတရားလို့ခေါ်တယ်ဒါပြည့်စုံမှာဘုန်းကြီးတို့တရားထုတ်လို့ရတယ်ခုနရဟန်းတော်တွေကိုဘုရားဟောထားတယ်ဒုတိယအနေနဲ့အဲ့ဒါအခြေခံပြည့်စုံပြီဆိုကမ္မဋ္ဌာန်းတစ်ခုခုကိုမဂ္ဂင်၈ပါးလမ်းစဉ်နဲ့အညီအထောက်ရမယ် နမဂိ7ပါးလမ်းစဉ်ကြီးဆိုတော့အာနာပါနပဲအာထုပ်ထုပ်ဓကမ္မတမအာထုပ်အာထုပ်ဗုဒ္ဓလူတိပဲပွားပွားမေတ္တာပဲပွားပွားမဂ္ဂင်7ပါးလမ်းစဉ်နဲ့အညီသီလမဂ္ဂင်ကတော့ကြိုပြီးအာထုပ်ရတဲ့အတွက်အပုဗ္ဗဘာကမဂ္ဂင်လို့ဒီလိုသုံးတယ်နော်ဒီမှာပုဗ္ဗဘာကမဲဟိုပုဗ္ဗဘာကမဂ္ဂင်သုံးတာရှိတယ်ပုဗ္ဗဘာကမက်လို့သုံးတာရှိတယ်နော်မဂ္ဂင်အနေနဲ့ကြည့်ရင်တော့ မဲခင်၈ပါးတွေကသမ္မာဝါစာသမ္မာကမ္မတသမ္မာစီဝဒါကပုဗ္ဗဘာကသီလမဲခင်ပုပုဗ္ဗဘာကမဲခင်လို့ခေါ်တယ်။ဘာဖြစ်လို့လဲဆိုရင်တရားမထုတ်ပြီးရှေးဘဝကြိုတင်ပြီးတော့သီလဆောက်တည်ရတဲ့အတွက်ပုဗ္ဗဘာကမဲခင်လို့ခေါ်တယ်။အဲ့ဒါရဲ့ခုနကံကံရဲ့အကျိုးကိုရှုံကြည်တဲ့ကမ္မတက္ကရတမဒိဋ္ဌိရဲ့ဒီနှစ်ချက်နဲ့ပြည့်စုံရင်ဘုန်းကြီးတို့တရားလုပ်လို့လို့ရပြီ။ အဲလုံးတဲ့ခါမှာတုဒ္ဓမယညာကိုအာနာပါနာအထွင်အာနာပါနာဘယ်လိုအထောက်ရမလဲဓကမနာအတွင်ဓကမနာဘယ်လိုအထောက်ရမလဲမေတ္တာပွားရင်ဘယ်လိုပွားရမလဲဘုရားကုံတော်ပွားရင်ဘယ်လိုပွားရမလဲဒါအတိအကျကျသိဖို့ရှိကြည့်မသိရင်လည်းမလုပ်တော့ဘူးเนาะတခါလေရောင်ဝါးကြီးနဲ့ဘုန်းကြီးတို့လုပ်နေကြတာရှိတယ်အဲ့ဒါမျိုးမဖြစ်အောင်တိကျသိအောင်လေ့လာထားမယ်မသိရင်မေးရမယ်အာနာစရာမလိုဘူးเนาะမေးဒီနေ့ဘုန်းကြီးတို့မေကုန်းနဲ့ မေးဖြေတွေလောက်တဲ့ကာလမှာဒါကိုမေးစေခြင်းလို့သူများကိုရှက်ဆရာမလို့ကိုသိဖို့ရည်ကြည်တယ်ဘုန်းကြီးတို့လည်းမသိရင်မေးရတာကိုမသိတာမသိတာပဲကိုမေးလိုက်ရင် ကိုသိလာတယ်ကိုရှင်းရှင်းလင်းလင်းလုပ်ဖို့လွယ်တယ်ဒါလေးမှတ်ထားတခါတီလာကိုပုဗ္ဗဘာကမဲ့ခင်လို့ခေါ်တယ်လို့ဘုန်းကြီးတို့တီလာပြည်စုံကဝိပဿနာကြီးအထုတ်မယ် ဝိပဿနာအထုတ်လို့ဝိပဿနာဉာဏ်တွေဖြစ်တယ်ဝိပဿနာဉာဏ်တွေကိုလည်းပုဗ္ဗဘာကမက်လို့ခေါ်တယ်မက်တကယ်ရသွားပြီဆိုအဲ့ဒီမက်ကိုအရိယာမက်လို့ခေါ်တယ်အဲ့ဒါမှတ်ထားမယ်နော်အဲ့လိုပုဗ္ဗဘာကတွေအများကြီးသုံးတာတော့ရောထွေးမှာဆိုလို့သီလမက်က၈ပါးထဲမှာလည်းသီလဟာစောစီကကြိုတင်စောင့်တည်ရတဲ့အတွက်ပုဗ္ဗဘာကမက်ခင်နော်နော်ဝိပဿနာဉာဏ်တွေကလည်းမက်မက်ဖြစ်ခင်ရှေ့ဖို့က ဖြစ်တဲ့အတွက်ပုဗ္ဗဘာကမဲ့လို့လည်းခေါ်တယ်။ဒါကြောင့်မို့တရားထုတ်မဲ့ပုဂ္ဂိုလ်များကပထမဆုံးဘာလို့ရမလဲဆိုမူလအခြေခံဖြစ်တဲ့ကာမတက္ကရတမဒိဋ္ဌိနဲ့ပုဗ္ဗဘာကမဲ့ခင်ခေါ်တဲ့သီလမဲ့ခင်တွေပြည့်စုံရမယ်။ဒါရင်ကအရင်ကပြည့်စုံရမယ်။ဒါကိုဆရာတော်ကြီးတွေကဘာလို့လဲမူလပုဗ္ဗအရိယသုံးဝမဲ့ခင်မြတ်ဆိုပြီးတော့မူလမဲ့ခင်ပုဗ္ဗဘာကမဲ့ မူလမဲ့ပုဗ္ဗဘာကမဲ့အရိယာမဲ့ဒီလိုသုံးတာလည်းရှိတယ်နော်မူလမဲ့ခင်ပုဗ္ဗဘာကမဲ့ခင်နော်ပြီးတော့အရိယာမဲ့ခင်ခုနကဟိုပညာမဲ့ခင်သီလမဲ့ခင် သမာဓိမဲ့ခင်နော်ဒီမဲ့ခင်နေနဲ့သွားမယုံနဲ့ပေါ့ခုနခွဲတာတတ်တတ်နော်အဲခုနခွဲတာကအခုခွဲတာတစ်မျိုး ဟိုကကြတော့သီလမဲ့ခင်တမာရီမဲ့ခင်ပညာမဲ့ခင်သီလမဲ့ခင်ကိုဒီတရားမထုတ်မီရှေ့ဖို့ကကြိုတင် ဆောက်တည်ရတဲ့အတွက်သူ့ဘုဘဘာကမဲ့ခင်လို့ခေါ်တယ်သီလမဲ့ခင်၃ပါးအဲ့ဒါတတအခုပြောမယ့်ဟာကတတအခုပြောမယ့်ဟာကြတော့ဒီသီလမဲ့ခင်နဲ့ပြောတာမဟုတ်သီလမဲ့ခင်နဲ့ကာမတမကမကတတမတိတိကိုတွဲမယ်အဲ့ဒါတွေကိုဘုန်းကြီးကဘာသုံးတာလဲဆိုတော့မူလ မက်ခင်မူလမက်ခင်ဆိုတာကအရင်းကမက်ခင်ပေါ့နော်တရားထုတ်တော့မယ်ဆိုဒီတရားတွေနဲ့ပြည့်စုံကိုပြည့်စုံအောင်မပြည့်စုံတော့မရဘူးကံကံအကျိုးကိုယုံကြည်တာရှိရမယ်သီလပြည့်စုံရမယ်ဒါမူလမက်ခင်လို့ခေါ်တယ်မူလမက်ခင်ပြည့်ပြည့်စုံပြီးတော့နောက်ကတဆင့်တက်မယ်ဘုဘဘာကမက်ခင်မက်အစ်စ်မရမီရှေ့ဖို့မှာ ဖြစ်တဲ့မက်ကိုဘုဘဘာကမက်တော့ခအဲ့ဒါဝိပဿနာဉာဏ်နေပဲဒါကြောင့်ဆရာတော်ကြီးတွေက ပုလပုဗ္ဗအရိယသုံးဝမက္ခင်မြတ်ပုဗ္ဗဘာကမက္ခင်ဆိုတာဒီနေရာဗာပြောတယ်ဝိပဿနာဉာဏ်တွေကိုပြောတယ်မက်တကယ်ရလာပြီဆိုတော့ဒါအရိယမက္ခင်လို့ခေါ်တယ်အဲတော့တရားရှုမှတ်ရင်ဒီမက္ခင်သုံးပါးနဲ့ပြီးဆုံးကျင့်လို့ဆရာသမားတွေကမိတ်လာပြန်မှတ်မယ်ကိုကကိုရေးမှတ်ခြင်းမှမူလာပုဗ္ဗအရိယသုံးဝမက္ခင်မြတ်နော်မူလပုဗ္ဗ အရိယာ၃ဝမဂ္ဂင်မြာမူလမဂ္ဂင်ပြည့်စုံရမယ်မူလမဂ္ဂင်ကဘာလဲကံကံအကျိုးယုံကြည်တာသီလပြည့်စုံတာဒါမူလမဂ္ဂင်အရင်ကံကြားတဲ့မဲ့ဒီအရင်ကံနေပြည့်စုံမှနော်တရားတို့ပြီးရှေ့ဖို့ကအခြေခံမူလဒီတရားတွေပြည့်စုံရမယ်ဒီတရားတွေမပြည့်စုံရင်တရားထုတ်လို့မရဘူးဒီတရားတွေပြည့်စုံပြီးဆက်လက်အထုတ်မယ်ဝိပဿနာဉာဏ်နေဖြစ်အောင်အထုတ်ရမယ်နော် ဝိပဿနာဉာဏ်ဤဖြစ်မှပုဗ္ဗဘာကမဲ့ဆိုဖြစ်တယ်ပုဗ္ဗဘာကမဲ့ဆိုနာမရူပပရိစေတဉာဏ်နာယုတ်ကိုကွဲပြောင်းသိတဲ့ဉာဏ်မျိုးဒါကြောင့်ဘုန်းကြီးတို့ဘာပြောကြလဲဆိုရုပ်ကိုရှုရင်ရုပ်တဘာဝမြင်အောင်ရှုနာမ်ကိုရှုရင်နာမ်တဘာဝမြင်အောင်ရှုဒါလေးနားလည်းထားစေခြင်းတယ်ရုပ်ဆိုတာလည်း28ပါးရှိတယ်လေ28ပါးလုံးဇံမရဇံသမารိမရပဲနဲ့မရှုနိုင်ပါဘူးနော်တချို့နည်းတွေက ရုပ်တွေအကုန်လုံးရှုခိုင်းတယ်သူတို့လည်းဇန်သမารိယမှာရှုခိုင်းတယ်ဇန်သမารိယဖို့ဆိုတာဘယ်တော့ရမလဲမသိကြဘူးနော်တော်တော်လေးခက်ခဲပါတယ်ရဖို့ရဒါကြောင့်အလွယ်ကူဆုံးနည်းကတော့ဇံမရလေရှုနိုင်တဲ့တရားတွေကိုသိထားဖို့ရည်ကြီးတယ်ဇံမရလေရှုနိုင်တဲ့ရုပ်တရားတွေကတော့ဓာတ်ကြီးလေးပါပဲဒါကြောင့်ဘယ်သူမဆိုဝိပဿနာဓာတ်ရိုက်သွားခြင်းဓာတ်ကြီးလေးပါရှု ဓာတ်ကိုမြင်မှပရမမြင်မယ်ပရမဆိုတာအရှိတရားပေါ့နော်တရားရှုတဲ့အခါကျပရမကိုမြင်အောင်ရှုရတယ်ပညာလောက်တင်ရနေလို့မရဘူးဝင်လေထွက်လေဖောင်းနေပိနေညာလာနဲ့ဘယ်လာနဲ့ဒါပညာပဲအဲ့ဒီအဆိုးရီနာမပညာတွေအမြင်ပညာတွေကတော့မှတ်တော့မှတ်ရမှာပဲဒီလိုမှတ်မှတတိယကတ်တော်မှာတတိကတ်တော်မှာတမာရီဖြစ်မှာတမာရီဖြစ်မှာပရမကမြင်မှာ ਉਹ အစာပိုင်းတော့ပညာနဲ့သွားရတာပဲ ဒါစိတ်ပြည့်စရာမရှိဘူးပညာနဲ့သွားပညာရဲ့နောက်ွယ်မှာရှိနေတဲ့ပရမတ်မြင်အောင်ကြည့်ရမယ်ဝင်လေထွက်လေတော့ဝင်လေနောက်ွယ်မှာရှိတဲ့ပူရာအေးတာတုံးတဲ့သဘောတွေလေးတဲ့သဘောပူတဲ့သဘောစာရည်တွေပေါ့ဖောင်းပိန်ဆိုလဲဖောင်းတယ်ဖောင်းတဲ့ခါမှာတွန်းကန်တဲ့သဘောလေးတွန်းကန်သလားပေါ့တွန်းကန်သလားပူတွန်းကန်သလားအေးတွန်းကန်သလားစာရည်လို့ပေါ့မာပြီးတွန်းကန်သလားပြော့တွန်းကန်သလားဒါလေးတွေသိအောင်မှာ ရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ရှုမှပထမဉာဏ်ကဖြစ်နိုင်တယ်နံပါတ်1ကနာမရူပပရိစေတဉာဏ်ဆိုတာနာမ်တဘာဝရုပ်တဘာဝတွေကိုယ်ကိုယ်ပြပြမြင်သွားတယ်ရုပ်တဘာဝနာမ်တဘာဝမြင်ငါတဘာယောက်ျားမိန်းမပျောက်ထားတယ်ဓာတ်ကြီးလေးပါမြင်အောင်ရှုနိုင်ရင်ဘုန်းကြီးတို့ငါတို့ကယောက်ျားမိန်းမပျောက်ထားပဲဒါကြောင့်မို့ရုပ်ကိုရှုရင်ဓာတ်ကိုရှုတာမြင်လွယ်တဲ့ဇန်သမารိမရသေးတဲ့ပုံကောင်များအတွက် ဝိပဿနာတက်တက်ရှုမှတ်ခြင်းတဲ့ပုံကုများအတွက်မှတ်ထားပါရုပ်ကိုရှုခြင်းဘာရှုမလဲဓာတ်ကြီးလေးပါကိုရှုဓာတ်တဘာတဘာဓာတ်သဘောတဘာဝတွေမြင်သွားရင်တော့ငါဒီဘယောက်ျားမင်းမအလိုလိုကြွားကြသွားတာဟောခန္ဓာဝိကြဓာတ်ကြီးလေးပါလွယ်ဘာမှမရှိပါလားဒီလိုသဘောပေါက်ပါတယ်ဗျာရုပ်တဘာဝတွေသဘောပေါက်မယ်နာမ်တဘာဝတွေသဘောပေါက်မယ်ဒါပထမဆုံးဖြစ်တဲ့ဝိပဿနာဉာဏ်ပဲနာမရူပပရိစေကဉာဏ် အဲ့ရနေတဆင့်တိုက်ဘုန်းကြီးတို့ကဘာသင်ရလဲဆိုနည်းနည်းလေးတမာရီအကောင်းလာရင်ချင်းစိတ်လေးစိတ်ဦးလေးကိုကြည်တောက်အောင်သင်ရတယ်လမ်းညင်လို့လမ်းနေသွားတယ်ဆိုရင် သွားကျင်တဲ့စိတ်ရင်ဖြစ်တယ်ထိုင်နေဆိုထိုင်ကျင်တဲ့စိတ်ရင်ဖြစ်တယ်ပြောမယ်ဆိုပြောကျင်တဲ့စိတ်ရင်ဖြစ်တယ်နော်ဘာမဆိုစိတ်ကအရင်ဖြစ်တယ်စိတ်ဖြစ်ပြီးမှဒီရုပ်တရားဖြစ်လာအဲကြောင့် မာဘုန်းကြီးအခုတရားဟောတာပဲကြည်ပေါ့ပြောကျင်တဲ့စိတ်ရှိလို့ပြောတာပြောကျင်တဲ့စိတ်ကအကြောင်းအတန်တွေကဘုန်းကြီးပြောတဲ့အတန်တွေထွက်လာဒီအတန်တွေကအကျိုးပဲဒီအတန်တွေကိုဘုန်းကြီးပြန်နာတော့ရောငါဒကာဓမ္မတွေဘာတရားတွေသင်နေပါလဲဒီအတန်တွေကအကြောင်းဖြစ်တော့နောက်အတန်တွေပြောနေတာကိုသိနေတဲ့စိတ်တွေကအကျိုးကြောင်းကျိုးကြောင်းကျိုးကြောင်းကျိုးအရာအလုံးအဲ့လိုဆက်ဆက်ဖြစ်နေဒုတိယဉာဏ်က ပစ္စယပရိကဉာဏ်လို့ခေါ်တယ်ဒါဝိပဿနာဉာဏ်ဒါတွေသိအောင်အထောက်ရတယ်။ကြောင်းကျိုးသဘာဝတွေသိပြီးဆိုဒီကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့သဘာဝတရားတွေရဲ့အနေစာသဘောဒုက္ခသဘောအနတ္တသဘောမြင်တဲ့တတ္တိယဉာဏ်တမတ္တဉာဏ်ကိုကြည့်ရတယ်မြင်အောင်ကြည့်ရတယ်။မမြင်သေးရင်လည်းဘုန်းကြီးတို့ကမ္မထမ်းဆရာတွေမှာတာဝန်ရှိတယ်ဒါလိုမြင်အောင်သင်ပေးရတယ်။အနေစာမြင်အောင်ကြည့်ရတယ်။အနေစာဆိုတာက ဘယ်ရာပဲဘုန်းကြီးတာမယ်နားထောင်ကြည့်လိုက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီလိုဖြစ်နေကြည်တာတွေလည်းဒီတိုင်းပဲဒါပဲဟောဒီဘုန်းကြီးပုံကြီးကြည်နေမနေ့ကကိုကိုသီလာလည်းဒါပဲဒီနေ့တည်းမဟုတ်ပါဘူးမနေ့ကရုပ်တွေကဟိုသိပ္ပံပညာနေတဲ့ဆဲတွေကပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီတိုင်းပဲပြောင်းသွားနော်ကိုရုပ်ကိုကြည်နော်ဒီရုပ်ဒီရုပ်ဒီတိုင်းပဲထင်တာဘယ်လိုဟုတ်လိမ့်မှာငယ်တော့ကနုနုထူထူမျက်နှာသေးသေးလေးအခုကြီးကြီးပဲတပြေးပြေးနဲ့ဒီကောင်းကြီးကိုကြည်လာဒီတဲ့ကြည်နေ ဒီတဲ့ကင်မရာလေးတော့စမ်းမှာမဟုတ်အဲဒါပြဒါပေမဲ့ကိုယ့်အကူတော့ဒီတိုင်းဒီတိုင်းပဲထင်နေတာမပြောဘူးနော်တကယ်တကယ်ကျတော့ပြောင်းသွားတယ်ဘုန်းကြီးတို့ဆိုဒီတိုင်းပဲအခုဆိုဘုန်းကြီးတို့ဆိုရင်သိတာနော်ဒီမှာမကြီးတို့မှညို့ဒီမျက်မှန်တမ်းမှမြင်တော့မျက်မှန်မတိုင်းဘယ်သူမှမမြင်တော့အဲ့ဒါပြီးတော့ဒါကပြောင်းလဲတာသဘောတွေငယ်တော့မျက်မှန်မတက်ဖဲနဲ့မြင်ရတယ်ဟိုမှာဘုန်းကြီးမြင်ပါတယ်မျက်မှန်တက်မှမြင်ဒီလိုဒီလိုကတော့ဘာမှမမြင်တော့ဘူးဗျ ဒါပြောင်းလဲနေတာလေဆဲတွေအများနဲ့ပြောင်းလဲနေတာပေါ်ပြီးပြောင်းပေါ်ပြီးပြောင်းမြင်မှမမြင်တော့ဒါတွေတရားရှုတယ်ဆိုတာဒါကြည့်တာမှမြင်အောင်အနေဆာမြင်အောင်ကြည့်ရတယ်နော်အနေဆာမြင်မာနကွာတယ်ဘာဖြစ်လို့လဲဘုန်းကြီးဒီအနေဆာမြင်စေခြင်းနဲ့နော်ဘုန်းကြီးတို့ရုပ်တဘာဝနာမ်တဘာဝတွေပေါ်ပြီးပြောင်းဖြစ်ပြီးပြတ်တာအသေးလေးလို့မဟုတ်ဆရာတော်ရန်သုံးတယ်တဘွားတာဆုံးသက်သေးသွားတာအသေးကြီးခေါ်တယ် အသေးလေးပဲဖြစ်အသေးကြီးပဲတကယ်မြင်တော့ဘုန်းကြီးတို့မနလို့လို့ကြွားသွားတာဟာအရာအလုံးကပေါ်ပြီးပြောက်ပေါ်ငါဘာမာနကြီးစရာရှိလဲဒီနေ့သေးသွားကြတယ်ငါတို့ဘာမာနကြီးစရာရှိလဲအလိုလိုမာနကြတယ်ဘုန်းကြီးကိုလည်းကြီးလို့ရတယ်ဘယ်သူမှမဆိုကြီးလို့ရတယ်အနေဆမြင်သွားတယ်အဲ့ဒါလေးကိုဘုန်းကြီးတို့ဖြစ်စေခြင်းတယ်သိစေခြင်းတယ်နော်အနေဆမြင်ဒါကြောင့်မို့တချို့ကတရားတွေတော့ထုတ်ပါတယ်မဘာမဲ့တရားတွေပြောဘာဇန်တွေရတယ်ပြော သူအဲ့ဒါမျိုးတွေတော့ပြောတော့ပြောတာပဲသူ့ကြည့်တော့မာနလည်းနည်းနည်းမှတစ်စက်မှမကွာဘူးပြတနာအဲ့ဒါမျိုးဖြစ်တာအဲ့ဒါအဲ့ဒါမျိုးဘုံညာရှက်တယ်ကိုကိုတရားနဲ့ကိုကိုပြောတာနဲ့တခြားစီပြန်တယ်ဒါသတိထားမယ်နော်ဘုန်းကြီးတို့သူသဖြင့်တရားလုပ်နေတဲ့ပုံကိုယ်တွေဒါလေးသတိထားပါအနေဆာမြင်မာနလိုလိုကွာပါတယ်အနေဆာမြင်အောင်လာကြည့်နော်အဲများသောဖြင့်ဒီမှာသမီးငယ်လေးပါတယ် ပညာတက်လိုက်သူကပညာမှန်တက်တာပဲဒီလိုလက်မတစ်ထောင်ထောင်နဲ့ပညာမှန်တက်တာပဲနော်သူအရွယ်ငယ်နဲ့ရွယ်မှန်တက်တာပဲအာနာရှိအာနာမှန်တက်တယ်ပစ္စည်းရှိပစ္စည်းတို့ဘုန်းကြီးလည်းမတူအောင်ကဘုန်းကြီးလားဘုန်းမှန်တက်တာပါနာမည်ကြီးလားနာမည်ကြီးတဲ့မှန်တက်တာပဲဒီမှန်နေကြဖို့ဒီအနိစ္စမြောင်ရှိရတယ်အနိစ္စမြောင်လို့လို့မာနကွာတယ် မာနကွာလာရင်ဘယ်သူနဲ့မဆိုဆင်ပြေတယ်မာနရှိတဲ့ဘုရားဘယ်သူနဲ့မှဆင်မပြေဘယ်နာရောက်ရောက်ဆင်မပြေဒါမှတ်ထားမယ်ဒါသမန္တရညာရဲ့တစိတ်တစ်ပိုင်းရှိသေးတယ်နောက်တစ်စိတ်နောက်တစ်ပိုင်းကဘာလဲဆိုအိဋ္ဆမြင်မယ်ဒုက္ခမြင်မယ်တရားရှုမှတ်တခါရခန္ဓာကိုယ်ရဲ့ဒုက္ခကိုလည်းမြင်အောင်ကြည့်ရတယ်ခန္ဓာကိုယ်အပြစ်မြင်မှဒုက္ခမြင်တယ်နော်ဒုက္ခလို့ထင်တယ်အပြစ်မမြင်သေးရတော့ဒုက္ခထင်တယ်ဒုက္ခထင်သေးရတော့ချစ်ခင်နေဦးမှာပဲ နော်အာငါခန္ဓာကြီးတဲဟုတ်ပါလားတဲလာပါလားမှန်ကြည့်ပြီးတတတာနဲ့ဒီလိုဖြစ်တယ်နော်အဲ့ဒါဒုက္ခမမြင်တော့ဘူးနော်ဒုက္ခနေမကောင်းပြီဆိုတော့ဒုက္ခမြင်ပါပြီအချင်းချင်းတည်တည်နဲ့ဖြစ်လာတာနော်အဲ့နဲ့နေကောင်းနေတော့ဒါပျောက်သွားတယ်ဘုံရောလူရောတူတူပါပဲအဲ့တော့ဒီဒုက္ခတွေမြောင်ကြည့်ရတာပေါ့နော်ခန္ဓာကိုယ်ကြီးဒုက္ခရမြင်သွားရင်ဘယ်သူမှမလို့ခြင်းဘူးဒုက္ခထင်လို့လို့ခြင်းနေကြတယ် ဒါလည်းမှတ်ထားမယ်သမ္ပန္နလညာအနေချမြောင်ကြည့်ရသလိုဒုက္ခမြောင်လည်းကြည့်ဒုက္ခမြင်ခန္ဓာကိုယ်ကြီးချစ်ခင်မှုတွေ့တောင်းမှုလောဘတဏအလိုလိုကြွားကြသွားတာဒုက္ခမြင်အပြစ်မြင်ရင်ဒီခန္ဓာကိုယ်မလို့ခြင်းဘူးမလို့ခြင်းတာမလို့ခြင်းတော့ဆို လောဘမရှိတော့ဒါမှတ်ထားနောက်တစ်ခုဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ဘုရားဗာမြောင်ကြီးကအနတ္တမြောင်ကြီးခံ တို့ကအခုကြည်လိုက်လေဘုန်းကြီးတို့ပါဝင်ပေါ့နော်ကိုယ်ခန္ဓာကိုကိုယ်ဖြစ်စလို့ဖြစ်တယ်တင်မဖြစ်ဘူးဗျာအခုဆိုဘုန်းကြီးဆိုနည်းနည်းလေးအထိုင်များလာဟိုခါနာတာနဲ့ဟိုဟာဖြစ်တာဒီဟာဖြစ်တာနဲ့ဒီသက်ရွယ်လောက်ဆိုပိုသိလာငယ်တော့ကတော့မဟုတ်တော့နော်ဒီမကြီးတွေအခုဆိုမပြုံးနေတော့ကိုငယ်တော့ကတော့ဟုတ်နေတာပဲဘာစားရစားရဘယ်လိုနေရနေရဘယ်လိုထိုင်ရထိုင်ရအခုမဟုတ်ချင်ဘူးအောက်ထိုင်လို့လည်းကောင်းကောင်းမကောင်းဘူးဘုန်းကြီးဆို ဒီကြမ်းမြေပေါ်ထိုင်လို့ထိုင်လို့တော့ရတယ်ဗျထားတဲ့ခါကျပြဿနာတက်တော့တာတော်တော်နဲ့ဒီညောင်းတာကြိုက်တာဖြေးမရဘူးငယ်တုန်းကလည်းရင်တော့ဟိုထိုင်လိုက်ရင်ကြမ်းမြေပေါ်ဘလောက်ထိုင်နေဘုန်းကြီးရင်တော့ထိုင်ဖို့ရတယ်၄၅နာရီလောက်ထိုင်ပြီးထားလိုက်ဘာမှဖြစ်ဘူးအခုကြမရဘူးထိုင်ပြီးထားလိုက်ရင်တော်တော်နဲ့နာတာကျင်တာကြိုက်တာမပြောက်ဘူးဒါမျိုးတွေဖြစ်လာအဲတော့ခန္ဓာကိုယ်ကြီးကကိုယ်ဖြစ်ချင်လို့မဖြစ်တဲ့သဘောမျိုး ခုဒီထဲမှာပါပါတယ်နော်ဒကာကြီးဒေါက်တာဝင်းနိုင်တို့ပါသူတရားရှုမှတ်နေတခါတလေနော်ဒီမကြီးတို့တွေးလိုက်မယ်ဒီနေ့မှတ်လို့ကောင်းတယ်နောက်ရကြမှတ်မကောင်းဘူးဒီတစ်ချိန်မှတ်လို့ကောင်းတယ်နောက်တစ်ချိန်မှတ်လို့မကောင်းဘူးအဲ့ဒါအနတ္တခေါ်တယ်ကိုဖြစ်ခြင်းလို့မဖြစ်ဘူးသူဖြစ်ခြင်းလို့ဖြစ်နေတဲ့သဘာဝတန်ကြည့်ဖို့ပဲကိုကတော့ဘယ်သူမှမဆိုအကောင်းဆုံးဖြစ်ခြင်းတော့ဖြစ်ဖို့ခန္ဓာကိုယ်ရအခုကောင်းနေတဲ့တော့ကြမကောင်းဘူးအခုနေကောင်းနေတဲ့တော့ကြရုပ်တရက်ပဲအေးနာစီဖြာနာ ဒါမျိုးဖြစ်တာရုပ်တရက်ကြီး तू ဖြစ်ခြင်းလို့ဖြစ်နေတာပဲကိုဖြစ်ခြင်းလို့တကွက်မှမဖြစ်ဘူးတစ်ဆက်မှမဖြစ်ဘူးဒါကိုမန်တက်နေတော့မချောလို့ခံပြီးတော့တို့ခံရုံပဲဒါနဲ့ပတ်သက်မှအဲ့ဒါပဲသတိထားဖို့နော်ဒါဝါကတမ္ပဒနာညာဆိုအဲ့ဒါအဓိပ္ပာယ်ရှိတယ်ဖရာမိတ်ပါအနေစာမြင်အောင်ရှုရမယ်မှတ်ထားတယ်မကြီးဒီကကြီးအနေစာမြင်လဲတန်ဖိုးရှိတာပဲဒုက္ခမြင်လဲတန်ဖိုးရှိတာပဲ အနတ္တမြင်လဲတန်ဖိုးရှိတယ်အနေဆာမြင်မှတ်တာမင်းတော့မာနကွာတယ်ဒုက္ခမြင်ရင်လောဘကွာတယ်အနတ္တမြင်ဒိဋ္ဌိကွာတယ်ကိုဖြစ်စလို့မဖြစ်ဘူးလို့မြင်သွားလို့ရှိရင်ငါတိဘယောက်ျားမိမအလိုလိုပြောက်သွားတာပဲနောက်မို့ရင်တော့ဟုတ်လားဥဂောတိတဒီမယေမညိုခံခွင့်ဝေစားလို့ဟာဒီလိုငါတိဘယောက်ျားမိမထင်ပြီးတော့မပြောက်ဘူးနော်အတ္တဒိဋ္ဌိ မကွာဘူးအတ္တဒိဋ္ဌိနဲ့အတ္တရှေ့တန်းတင်ပြီးသွားနေတယ်။အေးယုံ nant တဘာဝတွေမြင်သွားပြီဆိုရင်တော့ယုံ nant တဘာဝတွေအနတ္တတဘာဝမြင်သွားပြီဆိုရင်ကိုဖြစ်ရှင်လို့မဖြစ်တဲ့ຢာတွေပဲ။ယုံ nant တဘာသူဖြစ်လို့ဖြစ်နေတဲ့ຢာတွေပဲမြင်သွားလို့ရှိရင်သမတ္တဉာဏ်ပဲတမီတော့မှတ်တာ။ဒီဟာတွေကိုတဆင်ချင်းတဆင်ချင်းမြင်အောင်ကြည့်ရတယ်နော်။ဒါကြောင့်ဘုန်းကြီးတို့တရားထုတ်တရားအခုတော့ဓမ္မကြီးတို့ဘုန်းကြီးတို့အများကြီးသင်မပေးနိုင်ဘူး။ သင်ပေးတာများတော့လက်တွေ့ပိုင်းတွေဘုန်းကြီးအများကြီးသင်မပေးနဲ့လက်တွေ့ပိုင်းတွေကြတော့တရားထုတ်တဲ့ခါမှာဘုန်းကြီးတော့ညွန်ပေးတာခုကတော့ရေပုံရပဲပြောနေတာမမြင်ဘုန်းကြီးကထိုင်းနေတဲ့ချိန်တရားစခန်းနေကြတေချာပြောပြပါဒီဟာမမြင်သေးဒီလိုမှဒီလိုကြည့်ဒီလိုကြည့်ဒီလိုကြည့်ဖြည်းဖြည်းချင်းတွက်ခေါ်လာအဲ့ရဒီစင်တစင်တစင်တစင်မြင့်တက်လာတယ်အဲ့ဒီဝိပဿနာဉာဏ်နဲ့ဆင်းဆင်းမြင့်တက်တာကိုဘာခေါ်လဲဆိုဘုန်းကြီးတို့ ဒါကိုပုပ္ပဘာကမက်ကင်လို့ခေါ်တယ်နော်ဝိပဿနာဉာဏ်တွေကိုပုပ္ပဘာကမက်ကင်လို့ခေါ်တယ်ဒါကိုကွယ်ကွယ်ပြမှတ်ထားနော်ခုနကမက်ကင်တတ္တခွဲတွေကသီလမက်ကင်ကိုလည်းပုပ္ပဘာကမက်ကင်လို့ခေါ်တယ်အခုဒီမက်ကင်၃ပါးအနေနဲ့ပြောရင်မူလမက်ကင်ပုပ္ပဘာကမက်ကင်အရိယာမက်ကင်တရားရှုမှရင်ဒီမက်ကင်၃ပါးကိုတဖြည်းဖြည်းအစဉ်တိုင်းတက်သွားအောင်ရှုရတယ် ပြန်ပြောမယ်မူလမကင်ဆိုတာကံကံအကျိုးလက်ခဏာယုံကြည်တဲ့တမကာမတက္ကရာတမဒိဋ္ဌိဒါကမူလမကင်နောက်တစ်ခုကပောဘဘာကမကင်ဆိုဝိပဿနာဉာဏ်နဲ့ဆင်းဆင်းဖြစ်တာဝိပဿနာဉာဏ်တွေကိုပောဘဘာကမကင်ခုနပထမဆုံးနံရုပ်ကိုကွဲပြားတဲ့မကင်ဒုတိယကကြောင်းကျိုးကိုသိတဲ့မကင်တတိယက ကြောင်းကျိုးဆက်ဆက်ဖြစ်ရဲ့ယုံနာတော်ဟာရဲ့အနိစ္စဒုက္ခအနတ္တဒီသုံးမျိုးကိုမြင်တဲ့မက်ခင်အဲ့ရနေတဆင့်တက်ပြီးတော့ယုံနာတော်ဟာတခတ်သွက်သွက်ပေါ်ခတ်သွက်သွက်ပြောက်မြင်တဲ့ဥဒဗျညံနော်ဒါတွေမြင်အောင်ရှုရတာနော်ဒကာကြီးတွေအဲ့ဒီခုနတက်တောင်တက်တာနားမယ်နော်ဒကာကြီးခုနအသာလေးမှီပြီးနားနေဟိုဒါကြီးကြောင်းကြမဆိုင်တက်တောင်တက်တာလေးထိုင်းနေ မြင်အောင်အဓိကတော့ဒါတွေမြင်ဖို့အိပ်မှလည်းရတယ်ထိုင်မှလည်းရတယ်ကြိုက်တယ်လို့မှဒီခုနတွေမြင်ဖို့ပဲနော်သမီးငယ်လေးခုဆိုရင်မင်းတို့ငါတို့တရားမဆာတမရိယာမကောင်းနေဟောလေးဆိုလဲတရှုတချိုက်တည်းပဲသိနေဖောင်းမိဆိုလဲတဖောင်းတပိန်နဲ့ပဲသိနေနောက်ကြတော့လေဉာဏ်นี่တကယ်ထက်လာပြီဆိုဒီတရှုအတွင်းမှာအများကြီးဖြစ်နေတာထူဆန်းတာဒီတချိုက်တွင်းမှာအများကြီးဖြစ်ဒီတဖောင်းတပိန်နဲ့ဒီတကွေးတဲ့ဒီတဆန်းနဲ့အများကြီးဖြစ်ပြန်တာတွေ့တယ် အဲ့မှာဘာဥပမာပေးထားလဲဆိုတို့ပရွက်စိတ်ကြောင်းတို့ခါရင်ကြောင်းအကောင်ပလောင်လေးတွေသွားနာခန္ဓာနာသွားရင်တကြောင်းနဲ့ထင်ရတယ်အနိနာရပွက်စိတ်သေးသေးလေးတွေပေါ့လေအထူးသဖြင့်ခန္ဓာသွားအနိကြောင်းကြီးထင်တယ်ဟာအနိနာကြီးလားတကောင်းချင်းတကောင်းချင်းအများကြီးသွားနေတာအဲ့ဒီလိုကိုတွေ့တာဒီဒီလိုတကွေးတဆန်နေမှာဓမ္မကြီးအဲ့ဒါမှတ်တာနော်ဒါကအဲ့ဒီဥရပြညာလောက်မှတွေ့တယ်ဒီတတန်နဲ့ အဒီညာမရောက်ခင်အောင်ဆိုဒီဘုန်းကြီးပြောတဲ့အတန်ဆိုတတန်နဲ့ပဲထင်နေတာတတန်ကြီးတတန်မဟုတ်ဘူးဒီတတန်တွေမှာအများကြီးဖလင်များလို့ပဲဖဖဖဖနဲ့အများကြီးဖြတ်နေနောက်တွေ့လာလိုက်မယ်အဒီညာနေအဲ့ဒီခါမှလည်းဒီညာဖြစ်တဲ့ခါမှာဘုန်းကြီးတို့ကဘာသင်ရလဲဆိုဒီအာယုံတစ်ခုတည်းပဲမြင်သလားဥမာတစ်ဖောင်းတည်းပဲမြင်သလားမြင်သလားတပိန်တည်းပဲမြင်သလားကြံတဲ့အာယုံတွေကမြင်သေးလားအဲ့လိုလိုက်ကြည့်ရတယ်ထပ်ဆုံးစစ်ပြီးတော့ မြန်မြစ်စစ်ဆေးတဲ့အနေနဲ့ပေါ့နော်ဥမာစားစရာဒကာကြီးဝောင်းခင်ပါတယ်ပေါ့ဥမာဒကာကြီးအကောင်းမြီဒီဖောင်းတဲ့ပိန်တဲ့နေရာတော့အဲ့ဒီလိုတဖောင်းတဲ့တပိန်နဲ့မကဒကာကြီးတွေ့တယ်စားတဲ့နေရာကိုတွေ့လားစားတဲ့နေရာမှတ်ကြည့်စမ်းဘယ်လိုတွေ့လဲနောက်ရဘုန်းကြီးကိုပြန်ပြောပြဝိညာအတန်တခုနားထောင်လိုက်ထိုင်ရင်နဲ့ဒီအတန်ကိုမှတ်ကြည့်စမ်းဘယ်လိုတွေ့လဲပြန်ပြောပြနောက်ရအဲ့ဒါဘာလဲဆိုအရင်မြင်တာသူမြင်တဲ့မြင်တဲ့အမြင်နဲ့ဝိပဿနာဉာဏ်ဉာဏ်တဲ့နေရာတွေကိုမြင်သလား ဒါဘုန်းကြီးလိုက်စစ်ဆေးတာအတူတူမြင်တယ်ဖောင်းပေကိုမြင်တယ်လို့တော့ဒီတရှုတရှိုက်ထဲမှာအများကြီးမြင်တယ်လို့အဲ့ဒီကျန်းတဲ့အာယုန်တွေလည်းအကုန်လိုက်မြင်တယ်ဒါလေးနော်ခြေတလန်းမှာလည်းအများကြီးမြင်တာပဲတချို့ပြောလိုက်မယ်သူကသူပြောလာလိမ့်မယ်အဲ့ဒီညာရောအဲ့ဒီလောက်ထိမြင်တယ်ဒါကဥရပြညာဘိုင်းကိုစိုးလို့တယ်နော်အဲ့ဒီလူတွေညာနေညာနေဝိပဿနာညာနေအစစ်စစ်စစ်စစ်စစ်စစ်ဖြစ်သွားတာကို ဝိပဿနာဉာဏ်တွေကိုပုပ္ပဘာကမက်ခင်လို့ခေါ်တယ်။အဲဒီဝိပဿနာဉာဏ်နဲ့တဆင့်တက်ပြီးတော့ဘာဖြစ်သွားလဲနောက်ဆုံးအရိယမက်ခင်ပေါ့လေ။သောတာပတိမက်တွေရသွားတယ်။သရဂိုင်းမက်နာဂိုင်းမက်ရတ္တမက်နော်သရဂိုင်းမက်နာဂိုင်းမက်ရတ္တမက်ဒီမက်ဉာဏ်တွေအစင်းစင်ရသွားတော့အရိယမက်ခင်။ဒါကြောင့်မို့တရားထုတ်ရင် မူလပုပ္ပအရိယ၃ဝမက်ခင်မြတ်မူလမက်ခင်ပြည့်စုံအောင်လို့ မူလမဂ်ကင်ပြည့်စုံအောင်လုပ်ပြီးကမ္မဋ္ဌာန်းတစ်ခုကိုပုဗ္ဗဘာကမဂ်ကင်ဖြစ်အောင်ဝိပဿနာဉာဏ်နဲ့ဖြစ်အောင်လုပ်ပုဗ္ဗဘာကမဂ်ကင်ဆိုပြန်ပြောမယ်ဘာတွေလို့ဝိပဿနာဉာဏ်တွေကိုဆိုလိုတယ်အရိယာမဂ်ကင်ဆိုမဲ့ဉာဏ်တွေကိုဆိုလိုတယ်ဒီလိုမှတ်တာနော်မူလမဂ်ကင်ဆိုခုနပြောခဲ့ပြီကံကံအကျိုးကိုယုံကြည်တဲ့ကာမကရကာမတက္ကရတမဒိဋ္ဌိနဲ့သီလမဂ်ကင်ဒါကိုဆိုလိုတယ်နော်ဒါကြောင့်မို့ဆရာတော်ကြီးကဗာမိတ်လဲလို့မူလပုဗ္ဗအရိယာ၃ဝမဂ်ကင်မြတ် တရားထုတ်ဒီမက်ကင်၃ပါးနဲ့ပြီးဆုံးအောင်ကျင့်ပထမဘာပြီးဆုံးအောင်လဲမူလမက်ကင်မူလမက်ကင်နဲ့ပြီးဆုံးကျင့်အခြေခံမက်ကင်လို့ခေါ်တယ်မူလမက်ကင်အခြေခံမက်ကင်အခြေခံမက်ကင်ကပါလဲကာမကာမတက္ကရာတမ္မာဒိဋ္ဌိကံကံကျိုးကိုယုံကြည်တဲ့ဉာဏ်ဒိဋ္ဌိအပြည့်စုံမယ်သီလပြည့်စုံမယ်ဒီခြေခံပြည့်စုံပြီဘုန်းကြီးတို့တွေခုနကယောဂီတို့ဘာလုပ်တာလဲသီလပြည့်စုံနေပြီလေ ဗုဒ္ဓဘာသာဖြစ်လို့လဲကံကံအကျိုးကိုယုံကြည်ပြီးသားပဲယုံကြည်လို့လောက်နေတာပဲဒါပေါ်ပါမူလမဲ့ခင်ပြည့်စုံသွားဒုတိယဝိပဿနာဉာဏ်นี่ဖြစ်အောင်အထုတ်ဖို့ပဲလုပ်တယ်ဒါပေါ်ပါဘာကမဲ့ခင်ပေါ်ပါဘာကမဲ့ခင်ဆိုဝိပဿနာဉာဏ်นี่ကိုဆိုလိုတယ်ဒါအတိမတ်တာနော်ဒါတရားထုတ်တဲ့ပုံကိုじゃဒါအင်မတန်ရေးကြည့်တယ်ရေးကြည့်လုံးလို့ဒါဘုန်းကြီးခဏခဏပြောတာပေါ်ပါဘာကမဲ့ခင်ဆိုပါလေဝိပဿနာဉာဏ်นี่ကိုပြောတယ် ဝိပဿနာဉာဏ်นี่ဖြစ်ကိုဖြစ်ရမယ်နော်အားထုတ်ရင် ဖြစ်စေခြင်းတယ်မဖြစ်ရင်မေးမေးဖြေရမယ်တောင်လမ်းညွန်ရမယ်တောင်ဘုန်းကြီးတို့တောင်နော်မေးရမယ်တောင် တခါတခါကျကိုယ်မှာဘာမှမဖြစ်ဖဲနဲ့ဒီတိုင်းသွားနေတာမျိုးဘုန်းကြီးလည်းလိုခြင်းလို့လုပ်နေတာမရဘူးဗျာတခါတလေအဲ့ဒီလိုကိုကကိုကကိုနီးမှလမ်းမှတင်ပြီးစံတော်အောင်နဲ့သွားနေဘာမှလည်းမရတော့စိတ်တကောကိုမူရအောင်နှုတ်မြဘာမှမပြောင်းဘူး အဲ့လိုနဲ့ဝိပဿနာဉာဏ်တွေတဆင့်တဆင့်တက်တက်တက်တက်သွားပြီးနောက်ပိုင်းညာဘာရောက်တော့လဲသောတာပတိမဉာဏ်ရသွားမယ်အဲ့ဒါကိုအရိယာမက်ခင်လို့ခေါ်တယ်သောတာပတိမက်ကနေသရဂိမက်ရမယ်ဒါလည်းအရိယာမက်ခင်နာဂိမက်ရမယ်ရတ္တမက်ရမယ်ဒါအရိယာမက်ခင်ဆောင်းပုံလေးမှတ်ထားမယ်နော် ပုပ္ပဘာကမူလပုပ္ပပေါ့လေမူလပုပ္ပအရိယာသုံးဝမက်ခင်များမူလမက်ခင်ပုပ္ပဘာကမက်ခင်အရိယာမက်ခင် ဖြစ်ပွားစေလင်ဤမဲ့ခင်ပြေဝင်နိဗ္ဗာန်တာဒီမဲ့ခင်သုံးပါးကိုဖြစ်အောင်ကျင့်မယ်ပွားမယ်အားထုတ်မယ်ဆိုရင်ဒီမဲ့ခင်သုံးပါးအားထုတ်ပြေဝင်နိဗ္ဗာန်နိဗ္ဗာန်ကိုတေချာပေါက်ရနိုင်ပါတယ်ဒီလိုဆရာသမားတွေဆုံးမသွားတယ်ပေါ့ဒါဘုန်းကြီးတို့လည်းဆရာသမားတွေဆုံးမကိုဒကာကြီးများကိုပြန်ပြောပြတယ်ဒကာမကြီးများပြန်ပြောပြတယ်အဲ့ဒီလိုအားထုတ်မယ်ဆိုရင်တော့တမ္မောဓာယ ဒီဝိပဿနာဉာဏ်ဟာဘုရားပြောတာဟုတ်လိုက်လေချင်းမှန်လိုက်လေချင်းတကယ်ကိုယ်တိုင်ကိုကြမြင်သိလာလိုက်မယ်နော်အခုကတော့ဘုန်းကြီးပြောလို့ပဲဟိုနားလေတရားရောင်ရှိတာတကယ်တော့ညာနားမလဲသေးကိုမှမရဘူးတော့ရာဘူးမှပုံနားလေလိမ့်မယ်နော်ရာဘူးအောင်မြင်ဘူးအောင်တွေ့ဘူးအောင်လောက်ပါအဲ့ဒီလိုသိလာရင် အပေညာယထူသောညာဖြစ်နော်ထူသောညာဆိုဝိပဿနာညာနေဒစင်းနေဒစင်းဒစင်းဒစင်းဒစင်းနေတိတိတိတိသွားတာမျိုးပေါ့အသိညာနေထူထူခြားခြားဖြစ်သွားတာမျိုးပေညာယထူသောညာမြင်သိတယ်တံဘောဓာယကိုယ်တိုင်ကိုကြမြင်သိလိုက်တယ်အဲကြမှာဩဘုရားဟောတရားရတဲမှန်ပါလားဆိုဒါမျိုးတွေဖြစ်တာအဲဒီလောက်ဒီနေ့ဒီလောက်နဲ့သိမ့်မယ်နော်ကိုရှစ်ခွဲသွားဒီနေ့ဟောပြောဆုံဆုံးပါတဲ့တရားတော်များကို ကြားနာတဲ့တိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။